သာသနာတော်နှစ်2565နှစ်ကောဇာတက္ကရေ1383ခုနှစ်ဒေါ်လာပြီးကျော်13ရက်2021ခုနှစ်ဒီဇင်ဘာလ31ရက်တောင်းကြနေ့၌ဟောကြားအပ်သောအွန်လိုင်းတရားဒေသနာတော် ခေမထေရီမဤပါရမီဘဝနှင့်နောက်ဆုံးနေ့ရများအပိုင်းတစ်ခေမထေရီမဆိုတာအမျိုးသမီးတွေထဲမှာ ရှင်သာရိပုတ္တရာလိုယာတုမျိုးပညာအရာမှထူးချွန်ပြီးတော့ မြတ်ဗုဒ္ဓရဲ့လက်ရရခုံတူးဆောင်ထေရီမပဲဖြစ်တယ်အမျိုးသားတွေဘက်က ရှင်သာရိပုတ္တရာအမျိုးသမီးဘက်ကခိမထေရီမမြတ်ဗုဒ္ဓရဲ့လက်ရတော်ရံပညာထူးချွန်တဲ့ထေရီမပဲဖြစ်တယ်အဲ့ဒီထေရီမရဲ့ပါရမီဘဝနဲ့နောက်ဆုံးတည်းရဲ့မြတ် သူကိုယ်တိုင်ပြောကြားထားတဲ့အပဒါနသူရဲ့ဘဝမှာပါရမီတွေဖြည့်ကျင့်ခဲ့တဲ့အချင်းစရိုက်တွေနဲ့ပတ်သက်ပြီးသူကိုယ်တိုင်ထုတ်ဖို့ဟောကြားခဲ့တဲ့ပါရမီဘဝနဲ့နောက်ဆုံးနေ့ရက်များဖြစ်တယ် ခေမထေရီမရဲ့အကြောင်းအရာမှာတော့ပါရမီဘဝကို ရှေ့ကပြောပြီးနောက်ဆုံးဘဝတွေကိုနောက်မှ နောက်ဆုံးနေ့ရက်များကို နောက်မှပြောဆိုတာပဲဖြစ်တယ်မဟာဇာပတိဂေါရမီတုန်းကတော့နောက်ဆုံးနေ့ရက်များကို အရင်ပြောပြီးတော့ပါရမီဘဝကနောက်မှပြောတာဖြစ်တယ်အခုဒီမှာ ပါရမီဘဝကစပြီးတော့ဖဲတော့ကပါရမီဖြည့်ခဲ့တယ်ဆိုတော့စัจ जान တွေကိုစတင် ပြောဆိုมาဖြစ်တယ်ပရိမုတ်တရောနာမစီနောသဗ္ဗဓမ္မေတုစက္ခုမာဣဒောတတသဟတံမိကပ္ပေဥပ္ပစီနာယကော ဗဒကဘာကနေပြီးတော့နောက်ပြန်တွဲလိုက်လို့ရှင်ကဘာတသိမ်းမှာပွင့်တော်မူတဲ့ဗုဒ္ဓပฏิမုဒ္ဒရာမြတ်စွာဘုရားပဲကောရမမြတ်စွာဘုရားမှာလက်ထက်မှာကျွတ်တန်းဝင်ကြတဲ့ထူးခြားတဲ့ပုဂ္ဂိုလ်တွေဟာကဘာတသိမ်းကာလကပฏิမုဒ္ဒရာမြတ်စွာဘုရားထံမှာဆွပန်ခဲ့တဲ့ပုဂ္ဂိုလ်တွေကြီးပဲများတယ် ဒါကြောင့်မို့ဂေါရမဘုရားရဲ့သာသနာမှာကြွတန်းဝင်တဲ့ပုဂ္ဂိုလ်တွေဟာပဋိမုဒ္ဒရမြတ်စွာဘုရားမှာစုပန်လို့ပြည့်လို့ပဋိမုဒ္ဒရမြတ်စွာဘုရားတကယ်စုတော်ပြည့်ဖရာပဲဖြစ်တယ်လို့ဆိုရမှာဖြစ်တယ်အဲ့ဒါကိုသူ့ရဲ့ပါရမီဘဝအစဟာခေမထေရီရဲ့ပါရမီဘဝအစဟာကဘာတသိန်းကစခဲ့တာသို့သောတန်တရာရဲ့အစကိုသူပြောတာမဟုတ်ဘူး သူပါရမီဘဝရဲ့အစဟာကဘာတသိငါစားခဲ့တာအဲ့တော့ဘုန်းကြီးတို့တွေလည်းကိုယ့်ကိုစဉ်းစားမှာငါတို့ရဲ့ပါရမီဘဝဘယ်ကစကြမလဲစပြီပြီလားမစသေးဘူးလားဆိုတာမသိနိုင်ကြဘူးเนาะသို့သောဖျားပွင့်တော်မူတဲ့သာသနာနဲ့တွေ့ကြုံတဲ့အခါမှာတရားဘက်ကိုစိတ်ဝင်စားကြတယ်ကုသိုလ်ကောင်းမှုကိုစိတ်ဝင်စားကြတယ် ရသော်ဗျာတရားတော်တွေလိုက်နာကျင့်သုံးကြတယ်ဆိုတော့ပါရမီဘဝပါရမီဘဝစထားပြီးတဲ့ပုဂ္ဂိုလ်တွေလို့ဆိုကောင်းဆိုနိုင်ပါလိမ့်မယ်အဲ့တော့ပါရမီဘဝနဲ့ဝေးတဲ့ပုဂ္ဂိုလ်တွေဆိုရင်ဘုရားရဲ့အဆုံးအမတရားတွေကိုစိတ်ဝင်စားမှာမဟုတ်ဘူးအလုံးဝေးနေသေးလို့ရှိရင်စိတ်ဝင်စားမှုဆိုတာရှိကြမှာမဟုတ်ဘူး အခုလို့စိတ်ဝင်စားနေတယ်ဆိုတာဒုဒတွေဟာပါရမီဘဝထဲမှာပါရမီဘဝမှာ ရောက်ရှိနေကြတဲ့ပုဂ္ဂိုလ်တွေလို့ကိုယ့်ကိုခံမှန်းကြည့်လို့ရနိုင်တယ်ပေါ့အဲ့တော့ခေမာထေရီမရဲ့ပါရမီဘဝကပဋိမုဒ္ဒရောနာမစီနောသဗ္ဗဓမ္မေတုစက္ခုမှာ တရားခတ်သိမ်းတို့ကိုသိပြတော်မူတဲ့ဗုဒ္ဓမုဒ္ဒရမြတ်စွာဘုရားဟာဒီဗဒ္ဒကဘာကနေနောက်ပြန်ရေးတွေ့ရင်ကဘာတသိမ်းကာလမှာပွင့်တော်မူခဲ့တာဖြစ်တယ်တဲ့အဲ့ဒီဗုဒ္ဓမုဒ္ဒရမြတ်စွာဘုရားပွင့်နေတဲ့အချိန်မှာတရာဟံဟတဝတိယသာတာတိတိကုလေအဟုနာနာယရဏပိစောတိမဟာဒုက္ခသမပိတာ ပရိမုဒ္ဒရာမြတ်စွာဘုရားလက်ထက်တော်အခါမှာတဲ့ဟန်တဝတိမျိုးကတထေတူရဲ့သူဟာတထေသမီးဖြစ်ခဲ့တယ်တထေကြီးအလွန်ချမ်းသာလို့တထေအိမ်မှာရှရဏမျိုးစုံတောက်ပြောင်ပြီးတော့နေပြီးချမ်းသာဒုက္ခပြေးဝတဲ့တထေပဲဖြစ်တယ်ပေါ့အဲ့ဒီမှာ ရှရဏမျိုးစုံနဲ့ပြည့်စုံပြီးသူဟာတထေသမီးဖြစ်လို့ဘဝမှာချမ်းသာဒုက္ခနဲ့ပြည့်စုံတာဖြစ်ခဲ့တယ်ဥပိတဝတံမဟာဝီရံအတောသိဓမ္မထေသနာဘဝမှာပြည့်စုံတဲ့တထေသမီး ဖြစ်တိုင်းရှင်နေကတရားတရားမရှိဘူးဆိုရင်ဖျားစီစိကတ်မှာမဟုတ်ဘူး ရသော်ဘုရားကိုစိတ်ကမှမဟုတ်ဘူးသို့သောပစ္စည်းဥစ္စာချမ်းသာတယ်လို့ရှင်နေရတဲ့တရားတရားပြည့်ရှိသည့်အတွက်ကြောင့်ဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားကိုချင်းကပ်ပြီးတော့တဲ့အတောသိဓမ္မဒေသနာဖះဟောတဲ့တရားဒေသနာတော်ကို သူကြားနာခဲ့တယ်အဲ့တော့လောက ပါရမီဘဝစရဲဆိုတာ အခုလို့တရားနာရမှာဖြစ်တာအဲ့တော့တရားနာဖို့ဆိုတဲ့နေရာမှာလည်းပဲသဒ္ဓတရားရှိမှဖြစ်တာပေါ့ယုံကြည်မှုစိတ်ဝင်စားမှု ရှိမှဖြစ်တယ်အဲ့တော့ယုံကြည်မှုစိတ်ဝင်စားမှုအခံရှိသည့်အတွက်ကြောင့်ဘုရားတရားမြတ်စွာဘုရားကိုဖူးတွေ့တယ်ဟောပြောတဲ့တရားကိုနာယူတယ်ဆိုတဲ့အခါမှာပင်ကိုယ်တရားတရားတဲ့ထက်ပြီးတော့တိုးလာတဲ့ တရားတရားတွေနဲ့အသိဉာဏ်တွေဟာတွတ်တဲ့ရရှိလာတယ်တတောသာတပတာတာတံဥပိမိတရဏံစိနံတရားနာလိုက်တဲ့အခါမှာယုံကြည်ချက်ကပို့ပြီးတော့ခိုင်မာလာတယ်အရင်ကတော့စိတ်ဝင်စားမှုနဲ့ဖျားစီသွားတရားနာတယ်အခုတော့ခိုင်မာတဲ့ယုံကြည်ချက်နဲ့မြတ်စွာဘုရားကို ကိုယ့်ရဲ့စိတ်ကမှုကိုပြုလုပ်ခဲ့တယ်အဲ့တော့တရားနာပြီးမှသူဟာ ဖះကိုကိုယ်ွယ်စိတ်ကတ်တယ်ဆိုတာလောက်တယ်ပေါ့မာတရံပိတရံသာဟံအာယစိတ်တဝဝိနာယကံနိမန္တေတဝတတ္တဟံဘောဇယိန်သဟတာဝကံတော့အမေဖေးအိမ်မှာနေတဲ့တထေသမီးဖြစ်တော့အမေဖေးတွေကိုတောင်းဆိုတယ်တဲ့။ဘာအတွက်တောင်းဆိုတာတော့ဆို ရသော်ပြပေါ်မှာရှင်ကြီးကိုယ်ွယ်စိတ်ကပ်ပြီးတော့ကြီးညိုတဲ့သရဆွမ်းအားကြောင့်ဖះကို ပင့်ပြီးရဟန္တာတွေနဲ့အတူတကွမြတ်စွာဘုရားကို တပိတာဝကတွေနဲ့အတူတကွပင့်ပြီးခொနည်းတိတိဆွမ်းကွမ်းလှူဒန်းလိုတယ်ဆိုတာမိဘနှစ်ပါးထံတောင်းဆိုခဲ့တယ်တဲ့အဲ့လိုတောင်းဆိုတာခွင့်ပြုချက်ရတဲ့အခါမှာ ထဝီတာဝကတွေနဲ့အတူပရိဘုဒ္ဓရမြတ်စွာဘုရားကိုပင့်ပြီးတော့ခုနှစ်ရက်တိတိဆွမ်းလှူဒန်းခဲ့တယ်အဘိကနေသတတ္တဟိမဟာပညာနမုဒ္ဓမဘိက္ခုနေဣဒဒက္ခမိထပေတိနရသာရတိအဲ့တော့ခုနှစ်ရက်လွန်မြောက်တဲ့အခါမှာမြတ်စွာဘုရားတန်တော်ရောက်စိကပ်ရင်ထူးခြားတဲ့အခြေအနေတစ်ခုနဲ့သူက တိုက်ဆိုင်တာကိုယ်တိုင်တွေ့ကြုံရတယ်ပေါ့ဘဒုဝဒရမြတ်စွာဘုရားဟာပရိသတ်၄ပါးရဲ့အလယ်မှာတဲ့ဘိက္ခုနီတွေတဲကပညာအထက်ဆုံးအထက်မြတ်ဆုံးဘိက္ခုနီမကိုအထက်မြတ်ဆုံးဘိက္ခုနီမကိုဧတရေရာဓုဖြင့်ချီကျူးမြောက်စားနေတဲ့အခမ်းအနားတစ်ခုသူတွေ့ခဲ့ရတယ် အဲ့လိုတွေးလိုက်ရတဲ့အခါမှာတန်သုတ်တော်မုဒိတာဟုတ်တော်ဟာအဲ့ဒီခန္ဓာကိုတက်ရောက်ပြီးကြားနာလိုက်ရတဲ့အခါမှာသိဝမ်းမြောက်ဝမ်းသာဖြစ်တယ်တဲ့သိဝမ်းသာသွားပြီးပုနောတတ္တမဟေတိနော ကာရံကတ္တဝနာတန်ထာနာပဏိပစ္စပဏိတဟေအဲ့ဒီပညာအရာဣတရက် ရာထူးနဲ့ချီးကျူးခံရတဲ့ဘိက္ခုနီမကိုအားကြပြီးတော့ကုသကောင်းမှုထပ်လုပ်တယ်ထပ်လုပ်ပြီးတော့အဲ့ဒီဘိက္ခုနီမတို့ပညာအရာထူးချွန်တဲ့ပုဂ္ဂိုလ်အေတရေရတုအတွက်သူကဆုပန်ခဲ့တယ်ဒါသူ့ရဲ့ပါရမီဆုပန်တဲ့ဘဝရှိမှန်းချက်ရှိသွားတာဒါကြောင့်မို့လို့ လောကမှာတတ္တရဲ့သီလရဲ့သုဒ္ဓရဲ့စာကရဲ့ပညာရဲ့၅မျိုးရှိတယ်တတ္တသီလသုဒ္ဓစာကပညာလို့ဆိုရဲဒီတရား၅ပါးနဲ့ပြည့်စုံပြီးတဲ့အခါမှာကုသိုလ်ကောင်းမှုတွေလုပ်တယ်ဆုမတောင်းမှုဆိုလို့ရှိရင် မမြဲဘူးတဲ့မမြဲဘူးဆိုတာကုသိုလ်ကံကတော့အကျိုးပေးမှာပဲ ဘာကိုအကျိုးပေးမယ်ဆိုတာတော့ကောင်းတာတွေတော့အကျိုးပေးမှာပဲကိုလိုချင်တဲ့ဟာဖြစ်ချင်မှလည်းဖြစ်တယ်ပေါ့ဒါကြောင့်မို့ရှင်ထဲမှာတတ္တသီလသုဒ္ဓစာကပညာဒီ၅မျိုးရှိတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာကုသိုလ်ကောင်းမှုလုပ်ပြီးတခုခုတော့စုပန်တဲ့နဲ့လို့ဆိုလိုတယ်စုပန်တဲ့ဆိုတာကိုယ့်ရဲ့ ပြင်းပြတဲ့ဆန္ဒပဲ။ဘာဖြစ်ချင်လဲဆိုတာလူဆိုတာဖြစ်ချင်တာရှိတာပဲလေ။ကလေးလေးတွေတွေ့လို့ရှိရင်မေးကြည့်ပါလား။မင်းကြည့်ရင်ဘာလုံးမှာတော့ဘာဖြစ်ချင်တော့ဆိုတော့သူမှဆန္ဒလေးတွေရှိကြတာ။ကြည့်ရင်ဘာလုံးမယ်ဘာဖြစ်မယ်ဆိုတာသူတို့မှလည်းရှိတာ။လူတိုင်းလူတိုင်းမှာဖြစ်ချင်တဲ့ဆန္ဒဆိုတာရှိတယ်။အဲ့ဒါလိုပဲကုသိုလ်ကောင်းမှုလုပ်တဲ့အခါမှာကိုဘာဖြစ်ချင်တယ်လဲဆိုတဲ့ပုံမှာ အခိုင်အမာရပ်တည်ပြီးတော့ကိုကုသိုလ်ကောင်းမှုရဲ့ဥတီချက်ကို ထားရမှာလို့ဖြစ်တယ်မထားဘူးဆိုရင် ကုသိုလ်ကံကတော့အကျိုးတော့ပေးမှာပဲဒါပေမဲ့သူပေးခြင်းတဲ့အကျိုးပေးမှာကိုလိုခြင်းတဲ့အကျိုးဟုတ်ချင်မှာဟုတ်မယ်ကောင်းတဲ့အကျိုးတော့ဖြစ်မှာပေါ့နော်ကုသိုလ်ကောင်းမှုလုပ်ရင် ကောင်းတဲ့အကျိုးတော့ဖြစ်တယ်ဒါပေမဲ့ကိုလိုခြင်းတဲ့အကျိုးတော့ဟုတ်ချင်မှာဟုတ်မှာပေါ့ဒါမှအပြင်ဆုမတောင်းမှုဆိုရင်လူပြေရောက်မယ် တမန်လူတွေလိုနေရမယ်နတ်ပြည်ရောက်မယ်တမန်နတ်တွေလိုပဲနေကြမယ်ထူးခြားတဲ့ဟာတခုဆူတောင်းတာမရှိဘူးဆိုလို့ရှင်ထူးထူးခြားခြားမရနိုင်အဲ့တော့ဆူတောင်းတဲ့အခါမှာလည်းပဲဒါဒီနေရာမှာအရေးကြီးတယ်ပေါ့ကုသကောင်းမှုလုပ်ပြီးဆူတောင်းဆိုရယ်ဆူတောင်းဆိုတဲ့နေရာမှာသူမအားကိုဒုက္ခပေးတဲ့ဆူတောင်းမျိုးလည်းရှိတတ်သေးတယ် ဥမတန်တီအလောင်းဆိုလို့ရှင်သူကကုသိုလ်ကောင်းမှုလုပ်ပြီးတော့သူဆူတောင်းလိုက်တာသူ့ကိုမြင်ရတဲ့ယောက်ျားတဲ့ဟာယောက်ျားတွေဟာသူ့ရုပ်ဆင်းပေါ်မှာတိမ့်မှတ်ပြီး ယူသွတ်သွားပါလေလို့ဆူတောင်းတာသူဆန္ဒကတမျိုးသူကဘဝမှာအချောဆုံးလှဆုံးဖြစ်ပြီး ချောတိုင်းလည်းယူသင့်မှာမဟုတ်လေကြံတဲ့လူကအချောဆုံးလဘဆုံးဖြစ်တဲ့အပြင်သူ့ကိုမြင်တဲ့ယောက်ျားတဲ့ယောက်ျားတိုင်းဟာယူသွတ်သွားပါစေလို့အဲ့ဒါသူဆူတောင်းကြောင့်ဖြစ်သွားအဲ့ဒါကြောင့်မို့ဥမ္မာဒန္တဆိုတာဥမ္မာဒန္တီလို့ဆိုတာအမျိုးသားတွေကိုယူသွတ်စေတတ်သူလို့အဓိပ္ပာယ်ရတယ် ဗမာပြည်မှာတော့အဲ့ဒါကိုအားကြလို့မှဲ့တာလားမသိဘူးမအုံမာတို့ဘာတို့မှဲ့ကြတာလဲတကယ်တော့အပြည့်စုံကတော့ဥမာဒန္တီလို့မှဲ့ရဥမာရဆိုတာယူသွတ်တာ crazy ပေါ့ crazy ဖြစ်သွားတာလို့ဆိုလို့အဲ့ဒါသူ့ဆူတောင်းပဲအဲ့ဒီဆူတောင်းနေကြတော့ဒုက္ခရောက်တယ်တခါအမျိုးသားတွေကဒီ အနာရဝိတထေကြီးရဲ့တူခေမကဆိုတဲ့တထေသားဟာသူလည်းဆူတော်မှားခဲ့တယ်အဲ့တော့ကုသိုလ်ကောင်းမှုလုပ်တဲ့အခါမှာအပြစ်ကင်းတဲ့ဆုကိုတောင်းဖို့တော့လိုတယ်ပေါ့နော်သူများဒုက္ခပေးတဲ့ဆုတော့မတောင်းနဲ့အဲသူလည်းပဲဆုတောင်းခဲ့တာဆုတောင်းပြီးတော့သူကဘယ်လိုဆုတောင်းလို့ဆိုတော့ထူးထူးခြားခြား ကိုမြင်သမျှအမျိုးသမီးတွေဟာမယက်တီနိုင်ပါစေတည်းလို့ဆုတောင်းတာအဲကြောင့်မလို့အမျိုးသမီးလောကကိုဒုက္ခအပေးဆုံးကအဲ့ဒီခေမကတတိကောသရမင်းကြီးလက်ထက်မှာအဲ့ဒီခေမကတတိသာဟာခဏခဏဒီပြစ်မှုတွေကျူးလွန်တယ် မြို့သမီးကိစ္စနဲ့ပတ်သက်ပြီးပြစ်မှုတွေကျူးလွန်ပြစ်မှုကျူးလွန်လို့ဘုရင်ကြီးကဖမ်းတယ်သူဘုရင်အမှုရန်တွေကဖမ်းတယ်နှခါတိတိဘုရင်ကြီးကတထေးကြီးကိုအာဏာလို့ဆိုပြန်လွှတ်ပစ်တယ်ဖမ်းမိတယ်သူဖမ်းမိတယ်ဖမ်းပြီးတော့နှစ်ခါသုံးခါနှစ်ခါလောက်ဖမ်းမိပြီးတော့ပြန်လွှတ်လိုက်တော့အနာရဝိန်တထေးကြီးကဒီအကြောင်းကိုသိတဲ့အခါကျတော့ ဒီကောင်တော့ဒီတိုင်းလွတ်ထားလို့မဖြစ်ဘူးဘယင်ကြီးလည်းအာနာစရာပေါ့အချင်းချင်းပြန်လာသူအရာဇမှုတွေကျွလွန်နေတယ်ဆိုရင်ဖះစီခေါ်သွားတဲ့သူခေါ်သွားတော့မှဖះကနေတရားဟောတဲ့အခါကျအဲ့ကြတော့မှသူကရဟန်းဖြစ်ပြီးတော့ကျွတ်တရားရသွားအဲ့ဒီကြမှာပြစ်မှုတွေဟာတာဝတိမျိုးမှာမဖြစ်တော့ နှိုးဆိုရင်သူမှွေတာနဲ့တော်တော်ဒုက္ခရောက်ကြမိသားစုတွေအဲ့ဒါလဲဆူတောင်းကြောင့်ဖြစ်တယ်အဲ့လိုသူများကိုဒုက္ခပေးတဲ့ဆူတောင်းမျိုးတော့မတောင်းနဲ့ပေါ့သူများဒုက္ခမပေးဘဲနဲ့ဟုတ်လားစီစဉ်ဥစ္စာကြွယ်ဝတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤတို့နော်တထေးဖြစ်ရပါလို့ဤ တကိုးကြည့်တဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤအစွမ်းတကိုးကြီးမားတဲ့ပုဂ္ဂိုလ်ဖြစ်ပြီးအများကျိုးဆောင်ရတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤတော့ဒီလိုတွေဆုတောင်းရင်တော့တော်သေးတာပေါ့နော်ဘယ်သူမှဒုက္ခမပေးဘူးပေါ့ကိုလိုချင်တဲ့ဆုကိုအဲ့လိုတောင်းကြတာတွေရှိတယ်ပေါ့နောက်တစ်ခါဇောတိကတထေတို့အလောင်းတောင်းခဲ့တဲ့ဆုမျိုးကတော့မဆိုးဘူးအဲ့ဒီဆုမျိုးတောင်းတဲ့ သူမပေးတဲ့ပစ္စည်းကိုတဲ့အနိုင်ကျင့်ပြီးဘယ်သူမှမယူနိုင်ပါစေတည်းအဲ့ဒီစုတော်တော်တောင်းတဲ့နေနော်လှူဒန်းပြီးတော့သူသူမပေးဘူးဆိုတဲ့စုကိုအဲသူမပေးဘူးဆိုတဲ့ပစ္စည်းကိုခိုးယူလို့လည်းမရဘူးလူယူလို့လည်းမရဘူးတိုက်ယူလို့လည်းမရဘူးဖယ်ပစ္စည်းပဲဖြစ်ဖြစ် तू ကကြည်ကြည်ဖြူဖြူပေးမှသူ့ပစ္စည်းကအဲ့ဒီလူနောက်လိုက်တာ အနိုးဆိုမလိုက်ဘူးပစ္စည်းကသူဆူတောင်းကြောင့်အဲ့ဒီဆူတောင်းမျိုးကတော့ကောင်းတယ်အဲ့ဒီဆူတောင်းကိုမြတ်စွာဘုရားကအကြံပေးတာအဲ့ဒီအဲ့ဒီဇောတိကအလောင်းကိုအဲ့ဒီခေတ်ကမြတ်စွာဘုရားကကိုပစ္စည်းကို သူများမယူနိုင်အောင်ဆူဆူတောင်းပါလားအနိုးဆိုရင်ကိုပစ္စည်းဟာသူများနိုင်ကျင့်ပြီးတော့ယူသွားတာမျိုးတွေခိုးယူတာတိုက်ယူတာတွေရှိတယ် သူမနစ်သက်ဘူးဆိုရင်စံကြီးလေးတမြင်ပဲဖြစ်စေဘသူမှမယူနိုင်ပါစေတည်းဆိုတဲ့ဆုလေးကိုတောင်းထားတာကိုပစ္စည်းကကိုနဲ့အမြဲတမ်းခိုင်ပစ္စည်းကကိုပေါ်မှာတစ္ဆာရှိသွားတယ်သူများယူလို့မရဘူးတော့အဲ့လိုအဲ့လိုစုမျိုးတွေကြတော့ဘသူမှမထိကြိုက်တာဆိုတော့တောင်းကောင်းတယ်အဲ့လိုဟာမျိုးတောင်းတာတော်သေးတယ်ပေါ့နော် ကိုပစ္စည်းဟာရေမင်းမင်းခိုးသူမချစ်မနတဲ့အသောအမွေခံသားဆိုးသမီးဆိုးဆိုတဲ့ရန်သူမျိုး၅မျိုးချောင်မပျက်စီးပါစေတည်းသူမပေးလို့ရှင် စေရနာနဲ့ပေးတာမဟုတ်ရင်ဆံကြီးလေးတစ်မြင်တောင်ဆံကလေးတစ်စီစီလေးတစ်ဆက်တောင်ဘသူမှလူယူတိုက်ခက်ပြီးတော့တိုက်ခိုက်လူယူလို့မရပါစေတည်းအဲ့ဒါဆူတောင်းဆူတောင်းလို့ရအဲ့ဒါအဲ့လိုမျိုးတော့ဆူတောင်းတဲ့နေပေါ့ ခေါဏလိုခေမကသထေသာစုရောမျိုးတို့ဥမ္မာဒန္တိစုရောမျိုးတို့ကြတော့တမြောက်ဒုက္ခပေးတာဖြစ်ပါတမြောက်ဒုက္ခပေးတယ်အဲ့တော့ဒီမှာခေမထေရီမကဘာစုကိုတောင်းလိုက်တာတော့ဆိုတော့သူကတန်ထာနာပဏိပစ္စပဏိတဟိပညာအရာမှာထူးချွန်တဲ့အမျိုးသမီးကိုမြတ်စွာဘုရားက ဣတရေယာရုပေးတော့အဲ့ဒီလိုပညာထူးချွန်တဲ့စုကိုသူကလိုချင်တယ်ကုသိုလ်ကောင်းမှုတွေလုပ်ပြီးတော့အဲ့ဒီစုကိုတောင်းလိုက်တယ်ဒါကဘာတသိန်းကတောင်းခဲ့တဲ့စုပေါ့နော်တတော်မမစီနောအာဟသိစ္စတံပတိတိတဝသတ္တံဂိမေကတံကာရံ အပမေယဖလံတရားအသူဆုတောင်းပြီးတာနဲ့မြတ်စွာဘုရားချက်ချင်းမိတ်ရှိတယ်တဲ့အေးမင်းတောင်းတဲ့ဆုပြည့်လိမ့်မယ်တန်ခါနဲ့တကွာသောငါ့အပေါ်မှာဒါနကောင်းမှု လုပ်ပြီးတော့မင်းပြုတဲ့ကုသိုလ်ကောင်းမှုဟာ အပမေယဖလံအတိုင်းတာလွန်တဲ့အတိုင်းတာမရှိတဲ့အကျိုးကျေးဇူးတွေကိုမင်းရလိမ့်မယ် မင်းဆူတောင်ပြေးလိမ့်မယ်ပေါ့တိုင်းတယ်လောမင်းဆူတောင်နေပြေးလိမ့်မယ်ဆိုပြီးသူ့ဆူတောင်ဟာဘယ်ချိန်ပြေးမယ်ဆိုတာကိုအတိအကျပဲပြောလိုက်တတသဟတိတောကပ်ပေဩက္ကကကုလတမောကောရမောနာမခွတေနတထလောကေဝေတတိပฏิမုဒ္ဒရာမြတ်စွာဘုရားကအေးဒီကဘာကဒီကဘာတသိန်း အခုကဘာကနေနောက်ထပ်ကဘာတသိန်းလွန်သွားတဲ့အခါမှာတဲ့ဥက္ကကဆိုတဲ့တာကဝင်းမင်းမျိုးတွေကနေပြီးတော့မွေးဖွားလာတဲ့အနွယ်အဖြစ်ဂေါရမလို့အမည်ရတဲ့ဗုဒ္ဓတဆုလောကမှာပွင့်တော်မူလိမ့်မယ်တဲ့အဲ့ဒီဂေါရမဗုဒ္ဓပွင့်တော်မူတဲ့အခါမှာတတ္တဓမ္မေတုဓာယတာဂေါရမဘုရား ကောရမဗုဒ္ဓရဲ့တရားဓမ္မတွေမှာမင်းကတရားကို အမွေခံတဲ့သမီးတော်ဖြစ်လိမ့်မယ်ဩရတဓမ္မနိမိတာ တရားကဖန်တီးထားတဲ့ရှင်နှစ်သီးချာသမီးတော်ဖြစ်လာလိမ့်မယ်တဲ့ဧတရေကမနုပ္ပန္နာ ခေမနာမဘဝေတတိပညာယာမှာထူးချွန်ထက်မြက်တဲ့ ဧတရေဘဝရုချီကျူးခြင်းခံရတဲ့ခေမာဆိုတဲ့ဘေကုဏီမဖြစ်လိမ့်မယ်လို့အတိအကျရသဗျာဗျာတွေပေးလိုက်တယ်ကဘာတသိန်းကနေဗျာတွေပေးလိုက်တယ်အဲ့တော့ဘလောက်ဝမ်းသာလိုက်မလဲခုချိန်မှာတော့ဆုတော့တောင်းရတယ်ဗျာတွေပေးမဲ့လူဖရာနဲ့တွေ့တာမဟုတ်သည့်အတွက်ကြောင့် ကိုစုပြေမလားမပြေဘူးလားလို့လူတွေကတွေးတော့နေကြလိမ့်မယ်သို့တော့စုတော်ပြေမပြေသိဖို့ရအတွက်ကိုယ့်ရဲ့နဲ့မှာတရားရှိရလားကိုချင်းသီလရှိရလားတုဒ္ဒဆိုတဲ့ကြာမြင်ဖို့တုဒ္ဒရှိရလားစာကဆိုတဲ့စွန့်လွတ်လှူဒါန်းမှုရှိရလားပညာဆိုတဲ့အသိဉာဏ်ရှိရလားအဲ့ဒီတတ္တသီလသုဒ္ဓဆာကပညာလို့ဆိုတဲ့ ရှင်ထဲမှာဒီတရားတွေအခိုင်အမာရှိရင်တော့ဖြာရိတ်မပေးလည်းပဲရမယ်ဆိုတာမှန်းဆလို့ရတယ်ပေါ့နော်ဖះတွေ့ရင်တော့ဖះနဲ့ကြုံရင်တော့မြတ်စွာဘုရားဖြာရိတ်ပေးနိုင်တယ်အခုတော့ဖြာရိတ်ပေးမဲ့ပုဂ္ဂိုလ်မရှိသည့်အတွက်ကြောင့်ကိုယ့်ရင်ထဲမှာဒီတရား၅ပါးအခိုင်အမာ ရှိမရှိပဲစစ်ဆေးပြီးတော့ကိုယ်ဆူတောင်းတာပြည့်လိုက်မယ်မပြည့်ဘူးဆိုတာခံမှန်းကြည့်လို့တော့ရနိုင်ပါတယ် သင်္ခါရူပပฏิတုတ်မှာမြတ်စွာဘုရားအဲ့ဒီတရား၅မျိုးရှိတဲ့ပုဂ္ဂိုလ်ဟာတဲ့ဆူတော်ပြည့်တယ်လို့ဟောထားတယ်။နော်ဆူတော်ပြည့်ခြင်းရဲ့အကြောင်း၅မျိုး။ဒါကြောင့်မို့ကိုဆူတော်ပြည့်မပြည့်အဲ့ဒီတရား၅မျိုးကိုအခြေခိုင်မအောင်တည်ဆောက်ဖို့လိုအပ်တယ်ဆိုတာမှတ်သားသင့်တာပေါ့။အဲ့တော့ဗျာဒိတ်စကားကြားနာရပြီးတဲ့အခါမှာဒီအမျိုးသမီးတထေးသမီးလေးဟာ တေနကမ္မေနသူကတေနစေရနာပဏိတိဟိစာဇေတဝမနုတံတေဟံတာဝရိန်သူပကဟံသူကသူပြန်ပြောတာအဲသူဟာတဲ့အဲ့ဒီကောင်းစွာအထုတ်ပြုလုပ်ခဲ့တဲ့သူ့ရဲ့ကုသိုလ်ကောင်းမှုအဲ့ဒီတော့ကလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုစေရနာတွေဆူတောင်းနေကြအောင်တဲ့ဇေတဝမနုတံတေဟံ လူဘဝလူခန္ဓာကိုဆွန့်လွတ်ပြေးတဲ့အခါမှာသိဆုံးသွားတဲ့အခါမှာတဲ့တာဝတိန်သူပကအဟံသူဟာတာဝတိန်သာနတ်ပြည်ရောက်သွားပါတယ်သူအကြောင်းသူပြန်ပြောတာအဲ့ဒီဘဝအကုသိုလ်ကောင်းမှုလုပ်ပြီးသိတဲ့အခါမှာသူတာဝတိန်သာနတ်ပြည်မှာဖြစ်ပါတယ်တဲ့တာဝတိန်သာနတ်ဆိုတာဒီ နတ်သက်နဲ့ဆိုရင် အနှစ်တစ်ထောင်နှစ်ပေါင်းတစ်ထောင်သက်ရှိတော့လူနဲ့တွေ့မယ်ဆိုလို့ရှိရင်တော့နှစ်ပေါင်းများစွာထဲမှာတွေ့ကြည့်လို့ရအောင်ပြောရမယ်ဆိုရင် လူတွေရဲ့နှစ်တရာတာဝရိန္ဒာမှာတရက်ပဲရှိသေးတယ်အဲ့ဒီနှုံနဲ့တွေ့ကြည့်လိုက် သူတို့အတွက်ကိန်းနဲ့အနှစ်တစ်ထောင်အသက်ရှိတယ်နော် လူတွေရဲ့အနှစ်တရာမှာတာဝရိန္ဒာတရက်ပဲရှိသေးတယ်အဲ့လိုရက်30ဆိုရင် တစ်လ12လဆိုရင်တစ်နှစ်အဲ့ဒီကိန်းနဲ့တွက်ကြည့်လိုက်လို့ရှင်ဒါသိနိုင်တယ်ပေါ့နော်သုံးကြိမ်6တန်းလားတက်တန်းရှိတယ်ပေါ့သူလူနဲ့တွက်လို့ရှင် အဘိဓမ္မာသင်တဲ့ပုဂ္ဂိုလ်တွေကဒီတတန်းတွေကိုမှားရတဲ့အခါမှာတတောစတုကုဏံတာဝရိသာနာဆိုသူကလူသက်နတ်သက်နှစ်ခုရှိတယ်နတ်သက်ကိုနတ်နဲ့ရေတွက်တာတစ်မျိုးနတ်သက်ကို လူတွေကရေတွက်တာတစ်မျိုးစတုမာရိကစတွက်မယ်ဆိုရင်လူတွေရဲ့အနှစ်90သည်စတုမာရိမှာတရက်ပဲရှိသေးတယ် အဲ့ဒီကနေတွက်တာအဲ့တော့သူကနှစ်နဲ့မြောက်သွားတာတခါစတုမာရိနတ်ရဲ့လူတွေကတွက်တဲ့သက်တမ်းကိုလေးနဲ့မြောက်လိုက်မယ်ဆိုလို့ရှိရင်တာဝရိန္ဒနတ်သက်ဖြစ်တယ်တာဝရိန္ဒနတ်သက်ကို တခါလေးနဲ့မြောက်ရင်ရှာမနတ်သက်ဖြစ်တယ်အဲ့ဒီလိုမြောက်တဲ့ဤတွေနဲ့သွားတာပေါ့သူကသက်တမ်းတွေတူတူသွားတာ သင်္ကေတလောက်ထတာရှိတယ်ဆန်စလဝဝကသောသမဝိနုလခသောပုခေလာဒါလူနာမည်တွေမဟုတ်ဘူးနော်အခရသင်္ကေတတွေဆန်စလဝဝကသောသမဝိနုလေခသောပုခေလာ6တုံညာညညထိဆွဲ့အဲ့ဒီကိန်းကနန်းတွေရဲ့နောက်ကတုံညာ6ခုထည့်ရမယ်နတ်6ဘုံလူက တွက်လင်ဟောဤမြတ်ထွက်ဆိုတာဗိဓမာသင်တဲ့လူတွေတော့ဒါသိတယ်နော်ဗိဓမာသင်ထားတဲ့ပုဂ္ဂိုလ်တွေကဒါကိုမှတ်သားရတယ်ပေါ့ဖုံပိုင်းမှာဝိထိမုတ်ပိုင်းမှာဆန်ဆလာဆန်ဆလာဆိုတာဆန်ဆိုတာကကိုကနန်းယူတယ်အဲ့နောက်မှာကနန်း၃ည၆လုံးထွက်လိုက် ကိုကနန်းနဲ့၃ည၆လုံးထပ်အဲ့ဒါစတုမာရဲ့နတ်ရဲ့တက်တန်း လူတွေအတွက်တဲ့တက်တန်းစလာဆိုတာကြတော့လာကကာကြီးခံွေးတော့ကြေရလိမ့်မယ်ကာကြီးခံွေးကရရလဆိုတော့သူကသုံးခဏယူရမယ်ရကနေစပြီးရက1နော်ရရလလဆိုတော့သုံးခဏဖြောင်းပြန်ပြန်ယူရမယ်ပြီးတော့စံစလာအဲလကသုံးခဏစလုံးက ကာကြီးကစအတွဲမယ်ဆိုရင်6နံပါတ်ကြာတယ်နော်ကာကြီးခါဝေတော့ရဖို့လိုတယ်နော်ကာကြီးခါဝေကံငယ်ကာကြီးကစလုံးဆို6ကဏ္ဍကြာအဲ့တော့စလာကို ပြောင်းပြန်ယူတဲ့အခါကျတော့36အဲ့36နောက်မှာ36လုံးထက်အဲ့ဒီကိန်းကဏ္ဍသည်တာဝရိန္ဒနတ်ပြည်ရဲ့တတန်လို့ဒီလိုပြောတာနော် ဒါပိဋကသင်္ချာလို့ခေါ်တယ်ပိဋကသင်္ချာနဲ့သင်္ကေတမှတ်တာဟုတ်ပြီဒါသဘောကိုပြောပြတာနော်အဲ့တော့သူဟာလူပြင်ကကုသိုလ်ကောင်းမှုတွေလုပ်ပြီးသေသွားတဲ့အခါမှာတောင်းနေသနတ်ပြည်သွားဖြစ်တယ်တဲ့အဲ့တော့တတန်းအရှိကြီးနေသွားတယ်လူရည်အတွက်နဲ့ဆိုရင်ခုန3ဂရီ6တန်းနေသွားတယ်နှစ်ပေါင်းများစွာအသက်ရှိတယ်တခါအဲ့ဒီတာဝရိန္ဒနတ်ပြည်ကသေတဲ့အခါကျတော့ သူကတတောစုတာယာမမခံရှာမဆွဲနတ်ပြည်ကိုရောက်သွားတယ်အထက်ဖက်သွားတာသူကကုသိုလ်ကောင်းမှုအရှိန်ကအမတန်ကောင်းတော့တုတိတာနေယာမယာမဆွဲနတ်ဘုံကိုရောက်တယ်တတောဟံတုတိတံကတာရှာမနတ်ဘုံကတည်သွားတဲ့အခါတတန်းနေရလဲအရှိကြီးပဲတည်သွားတဲ့အခါတုတိတာဘုံရောက်တော့ပြန်တယ်တတောစနေမနာရတေဝတဝတိပုရံတတော် အဲ့ဒီတုတိတနတ်ပြည်ကသေတဲ့အခါကျတော့နေမနရတိဘုံရောက်သွားတယ်တဲ့အခုဝိသခာဟာနေမနရတိနတ်ဘုံမှာရှိတယ်လို့ဆိုတယ်နေမနရတိဆိုကိုစိတ်ကြိုက်ဖန်ဆင်းပြီးတော့ပျော်မွေ့တယ်ကိုကြိုက်တဲ့ပုံစံလေးတွေဖန်ဆင်းပြီးတော့ပျော်မွေ့တဲ့နေ့အဲနေ့ရနတ်ပြည်ဆိုပရဏိဝိဒဝသဝတိအဲ့ဒီနေမနရတိဘုံက သေတဲ့အခါကျတော့ဝတ္တဝတ္တိဝတ္တဝတ္တိဆိုတာသူများဖန်ဆင်းထားတာတွေကိုကြိုက်တာရွေးပြီးတော့စူပါမားကတ်သွားပြီး သူများလှုပ်ထားတာတွေဝယ်တယ်လို့ပဲနော်သူများလှုပ်ထားတာတွေကိုစိတ်ဝယ်ယူရတယ်လို့ပဲပရဏိမိတဝတ္တဝတိဆိုတော့သူများလှုပ်ထားတာတွေကိုယ်ကြိုက်ဖြစ်လာအောင်လှုပ်တာနိဗ္ဗာန်ရတ္တိကဆိုတော့ကိုယ့်ကိုယ်ဖန်ဆင်းတာကိုယ့်ကိုယ်စိတ်တိုင်းညှပ်လှုပ်တာ ကိုတဲ့ဟာကိုယ့်ကိုချုပ်ဖို့သလိုပဲသူကကိုကြိုက်တဲ့ပုံကိုယ့်ကိုပြင်တာပေါ့ပရဏိဝိဒဝိသဝတိဆိုမဟုတ်သူများလှုပ်ထားတဲ့ဟာတွေကရွေးပြီးတော့ကိုကြိုက်တာယူတယ်အဲ့ဒီပရဏိဝိဒဝသဝတိနတ်ပြည်ကအမြင့်ဆုံးနတ်ပြည်ပေါ့အဲ့တော့တာဝရိသာဟန်နေပြီးတော့သူတက်သွားလိုက်တာပရဏိဝိဒဝသဝတိနတ်ဘုံထိရောက်သွားတယ်တဲ့ ယထယတုပပစ္စာမိတတကမ္မတဝါကပရိမုဒ္ဒရာမြတ်စွာဘုရားကိုဓမ္မဆွမ်းလူရန်ခဲ့တဲ့ကုသိုလ်တွေဖရာဓမ္မလုပ်ခဲ့သမျှကုသိုလ်ကောင်းမှုတွေရဲ့အဲ့ဒီကုသိုလ်ကောင်းမှုတွေရဲ့အစွမ်းတတ္တိကြောင့်တထတထေဝရာစုဏမဟေသိတမကရေအဲ့တော့သူကနတ်ပြည်မှာဖြစ်တဲ့အခါမှာတာမန်နတ်သမီးဖြစ်တာမဟုတ်ဘူးတဲ့ တာဝရိန္ဒဆိုရင်တခြားကြောပေါ့ရှားမဆိုရင်ယမနမိသူယမနမိကြီးရဲ့မိဖုရားတာဝရိန္ဒကျတော့တန်တုတိတနတ်သားရဲ့မိဖုရားအဲ့ဒီလိုခေါင်းဆောင်ရဲ့အမျိုးသမီးသွားဖြစ်တယ်ပရဏိဝိတဝန္တဝတိရောက်တော့ပရဏိဝိတဝန္တဝတိနတ်မင်းကြီးရဲ့မိဖုရားဖြစ်ရတယ်နတ်ထဲမှာနတ်မင်းကြီးရဲ့မိဖုရားဖြစ်တယ်လို့သူတို့ဆွလို့တယ် ယထယထုပပစ္ဆာမိတတ္တကမ္မတဝါဟတာဘယ်နေရာဖြစ်ဖြစ်အဲ့ဒီကုသိုလ်ကံရဲ့စွမ်းကြောင့်တထတထေဝရာစုနံအဲ့ဒီနတ်ပြည်တွေရဲ့နတ်ပြည်တွေကိုအုပ်ချုပ်နေတဲ့နတ်မင်းတွေရဲ့ဗဟေသိတ္တမကရေသူဟာမိပြည့်ခေါင်ကြီးဖြစ်ဖြစ်ရတယ်လို့သူဆိုလိုတယ်တံပတ်တေအနုဖို့တဝနာ ထေဝေတုမနုစေစုစသဗ္ဗထဒုခိတာဟုတ်တော်နေကကပ္ပေတုတန်တရေသူကတော့ကံကောင်းလိုက်တာအပေပုံရောက်ပုံမပေါ်ဘူးကြည်ရတာခဘာတသိမ့်မှာနော်ခဘာတသိမ့်ကာလသဗ္ဗထတံပတ္တိအဲ့တော့ तू ကတတောစုတမနုတ္တတေအဲ့ဒီပရဏိဝိဒဝသဝတိပုံကနေပြီးတော့ ဆုတေလာတဲ့အခါမှာလူဘဝရောက်လာတယ်လူဘဝရောက်တဲ့အခါစကြဝဠာမင်းကြီးရဲ့မိဖုရားဖြစ်တယ်မန္တလီနံစရာစုနံစမန္တလီစအဝန်းဝိုင်းတစ်ခုကိုအုပ်ချုပ်ရတာပရိသရာစတွေပေါ့ဒီကွာကြီးတစ်ခုလုံးကိုအုပ်ဆိုးတဲ့ပုဂ္ဂိုလ်ကစက္ကဝတီအရာတပိုင်းတစေသားကိုအုပ်ချုပ်တဲ့တိုင်းပြည်အမျိုးမျိုးအုပ်ချုပ်တာကြတော့ မန္တလိကရာဇာသုံးဖို့ပတိသရာဇာပေါ့တဝန်တရားကိုအုပ်ဆိုးတဲ့ဘုရင် ပမာယာဇဝင်နဲ့ဖတ်ကြည့်လို့ရှင်ဟန္တာဝရိယဘုရင်တစ်ခုဘုရင်တူပြည်ကဘုရင်တူအင်းဝါကဘုရင်တူဟိုးရခိုင်ဘက်ကဘုရင်တူဘုရင်နေအဲ့ဒါသူတိတာနဲ့သူဘုရင်နေကြီးပဲပြီးတော့မှစုပေါင်းကြတာအဲ့ဒါလို့ ပရိသရာဇာတွေရဲ့မိဖုရားဖြစ်နေသူရခဲ့တယ်ရောက်ခဲ့တယ်တဲ့တံပတ္တေအနုဘုဒ္ဓဝါနထေဝေတုမနုစေတုစာလူပဲဖြစ်ဖြစ်နာပဲဖြစ်ဖြစ် ရောက်တဲ့နေရာမှာသူဟာပြည့်ပြည့်စုံတဲ့ဘဝပြည့်ပြည့်စုံစုံချမ်းသာဒုက္ခကိုခံစားရတယ်တဲ့တပ္ပထဒုက္ခိတာ ဟုတ်တော့ဖယ်ပုံရောက်ရောက်သူဆင်းရဲဒုက္ခမရောက်ခဲ့ဘူး စိတ်ချမ်းသာကိုချမ်းသာနဲ့ပြည့်ပြည့်ဝဘဝတစ်ခုဆုံးသတ်ရတယ်တဲ့နေကကပ္ပိတုတန်တရေကဘာပေါင်းများစွာတန်တရာလဲခဲ့တာအကောင်းနေချီပဲအဲ့လိုလို့ရှိနိုင်လားဆိုရှိနိုင်တယ်လေဒီအပ္ပရံကြံ့နေတယ်မှာပဲရသော်ဘုရားကိုပန်းလေးတစ်ပွင့်လှူပြီးတော့60တဲ့ကဘာပဲမလားခဲ့ဘူးဆိုတဲ့မှတ်တမ်းလည်းရှိတယ်အဲသူကိုယ်တိုင်ပြောပြတာလေ ကာယကံရှင်ကိုယ်တိုင်ပြောတာဖះကိုပန်းလေးတဝင်းလှူခဲ့တာအဲ့ဒီစေရနာစွမ်းအားတွေကြောင့်တဲ့သူက60ရက်ဝပဲမလားဆိုဒီတစ်ခုတည်းကြောင့်လားလို့ဆိုအဲ့လိုတော့ဆိုလိုတာမဟုတ်ဘူးဟိုကြွက်သေးတစ်ခုအရင်ပြုပြီးတထေးဖြစ်တယ်လို့ပဲပန်းလေးတပွင့်လှူတဲ့ကုသိုလ်ကြောင့်ကောင်းတဲ့ဘုံရောက်ကောင်းတဲ့ဘုံရောက်တော့ကုသိုလ်တွေထပ်ပြုကုသိုလ်တွေထပ်ပြုတော့အဲ့ဒီတဲ့ကောင်းတဲ့ဘုံရောက်အဲ့ဒီဘုံရောက်ပြန်တော့လဲကုသိုလ်တွေထပ်လုပ်အဲ့ဒါလို့ အစင်းစင်းကုသိုလ်တွေလှုပ်သွားသည့်အတွက်ကြောင့်60တကဘာလုံးအပေပုံဆိုတာမရောက်ခဲ့ဘူးတဲ့အဲ့တော့ဘဝဆိုတာကိုကောင်းလို့ရှိရင်ခေါင်းပဲမှမရွေ့ဘူးဆိုတာဟုတ်တယ်နော်ကိုကောင်းခေါင်းပဲမှမရွေ့ခေါင်းရွေ့တယ်ဆိုတာတချို့ကသေယုတ်ဖို့ပြောတာကိုကောင်းခေါင်းပဲမှမရွေ့ဆိုကိုမကောင်းဘူးဆိုရင်ခေါင်းတွေရွေ့လိုက်မယ်တဲ့ဘာခေါင်းတွေတုံးဆိုလူကောင်းကနေခွေးကောင်းဖြစ်လိုက် ကြက်ကောင်းဖြစ်လိုက်ဝက်ကောင်းဖြစ်လိုက်ခေါင်းမျိုးမျိုးရွေ့နေမှာပဲအဲ့ဒါကိုမကောင်းရင်ခေါင်းရွေ့လိမ့်မယ်ကိုကောင်းရင်ခေါင်းဝယ်မှမရွေ့ဘူးလို့ပြောကြတယ်နော်အဲ့တော့ကဘာပေါင်းမြောင်များစွာသူဟာကောင်းရသူဂတိဘုံတွေကြီးပဲရောက်ပြီးတော့ဟိုမကောင်းတဲ့ဘုံကအပယ်ဘုံဆိုတာလုံးဝမရောက်ခဲ့ဘူးအဲ့လိုပုံကိုယ်တွေလည်းရှိတာအေးအဲ့ဒီလိုပုံကိုယ်တွေရှိသလို့ အပေပုံကမတည့်ရတဲ့ပုံကိုယ်တွေလည်းရှိတယ်။ဘာကြောင့်လို့ဆိုရင်မကောင်းမှုအဟုသို့လှုပ်ထားရင်အဲ့ဒီမကောင်းမှုအဟုသို့ကလည်းဆက်ပြီးတော့အကျိုးပေးတတ်တယ်။ဒီဧည့်သည်လာလို့စိတ်လေးတကောင်တတ်ပြီးတော့ဧခံချွေးမွေးတယ်။စိတ်မွေးနဲ့အမျှဆက်ပြတ်ပြီးတော့သိရတယ်ဆို အဲစဉ်းစားကြည့်ပေါ့စိတ်မွေးတွေဘယ်လောက်ရှိလဲဆိုတာစဉ်းစားတာကြည့်ဒါအချိန်ပေါင်းများစွာဘဝပေါင်းများစွာခံရတယ်ဆိုတာဟိုပြောပြတာအေးဒီလောက်လေးလှုပ်တာနဲ့တစ်ခါလုံးမိတာနဲ့ခံရလားလို့ဆိုခံရတာရှိတယ်တချို့ကြတော့နည်းနည်းလေးလှုပ်လဲအများကြီးခံရတဲ့လူရှိတယ်များများလှုပ်ပြီးနည်းနည်းခံရတဲ့လူလည်းရှိတယ်အဲ့ဒါကံကြမ္မာကမျက်နှာလိုက်တာလားဆိုတော့မဟုတ်ဘူး လူတွေမှာအခြေအနေချင်းမတူကြဘူးပေါ့ကုသိုလ်ကောင်းမှု မရှိတဲ့ပုဂ္ဂိုလ်ဟာနည်းနည်းလေးလုပ်လေအများကြီးခံရတယ်ကုသိုလ်ကောင်းမှုတွေအများကြီးလုပ်တဲ့ပုဂ္ဂိုလ်ကဒီနည်းနည်းလုပ်လည်းပဲမခံရဘဲနဲ့ပျောက်သွားတာရှိတယ်အဲ့ဒါကိုလောနာကပန္နတုံးမှာမြတ်စွာဘုရားကစားခဲနဲ့ဥပမာပေးပြီးတော့ဟောတာကံကြမ္မာကမျက်နှာလိုက်တာမဟုတ်ဘူးအခြေအနေတစ်ခုကြောင့်အကုသိုလ်ကံဆိုတာအကျိုးပေးလို့မရတာတွေရှိတယ် ဥပမာမဲ့ကြည့်စီဝတိလုံးလောက်စားခဲလေးတစ်ခဲလက်ဖေးပကံထဲမှာထည့်ထားတဲ့ရေထဲမှာအဲ့စားခဲလေးထည့်လိုက်လို့ရှင်အဲ့ဒီရေကတောက်မရလောက်ငံသွားမှာစီဝတိလုံးလောက်စားခဲလေးကလက်ဖေးပကံထဲရှိတဲ့ရေဆိုရင်တောက်မရအောင်ငံမှာကဲအဲ့ဒီစားခဲလေးကို ရှေးအိုးတစ်လုံးနဲ့ထည့်လိုက်မယ်ဆိုရင်အရသာတော့မပေါ်ဘူး စားခဲ့ခြင်းတော့တူတူပဲရှေဟိုးရဲရောက်တဲ့ကံနဲ့ထည့်လိုက်မယ်ဆိုရင်ရတာစားရတာမပေါ်တော့ဘူးလေအဲ့ဒါလိုပဲကုသိုလ်ကောင်းမှုတွေအများကြီးလုပ်ထားတဲ့ပုဂ္ဂိုလ်တယောက်စားနဲ့တူတဲ့အကုသိုလ်နည်းနည်းလုပ်ရင်ကိုယ်မှာကောင်းတာတွေအများကြီးရှိတယ်ဆိုလို့ရှိရင်နည်းနည်းပဲခံအများကြီးမခံအောင်နည်းနည်းပဲခံအဲမကောင်းတာတွေကြီးပဲလုပ်တဲ့လူဆိုရင် ဖမစကားရှိသလိုနူရဝဲဆွဲလဲရသခိုးတောင်းအရေပြားယောဂဆွဲနေပါတယ်ဆိုမှဟုတ်ကို့မှာဟိုနူနာယောဂရှိပါတယ်ဆိုမှဝဲကထပ်ဆွဲသေးတယ်ကံစိုးမှုမောက်ကြပြီဆိုနူရဝဲဆွဲတယ်လဲရသခိုးထောင်းဆိုတော့မတော်တဆလဲသွားတဲ့ကနောက်ကလိုက်လာတဲ့သခိုးကရိုက်သွားသေးတယ် နှစ်ထပ်ကွာနှစ်ထပ်ကွာဒုက္ခခံရတဲ့ဟာမျိုးလည်းရှိတယ်သူတွေတယောက်နဲ့တယောက်မတူကြဘူးပေါ့နော်အဲ့တော့တရိษံဘုရားမှာ ရောက်သွားတဲ့ပုဂ္ဂိုလ်တွေဟာရသော်ဘုရားရဲ့ဒီကိစ္စဘောပမာကာဏကိစ္စဘောပမာဆိုရယ်ဥပမာပေးပြီးဟောတဲ့တုတ်တံမှာဆိုရင်လေကံကြီးတကောင်ဟာ ပြောကြရမျောနေတဲ့တခုတည်းသောအပေါက်ရှိတဲ့ထဘိုးတို့ကြီးရဲ့အပေါက်နဲ့နှစ်တရာကြာမှရေမျက်နှာပြင်ပေါ်ပေါ်လာတဲ့သူ့ခေါင်းနဲ့အန်ကြဆွန့်မိဖို့ဆိုတာလုံးဝမဖြစ်နိုင်တဲ့ဟာသို့တော့အဲ့ဒါကဖြစ်ကောင်းဖြစ်လေအောင်ပဲတဲ့ဒီဘဝနေပြီးပေပုံရောက်သွားတဲ့ပုဂ္ဂိုလ်ပြန်တဲ့ဖို့ဆိုတော့ခဲနေတယ်လို့ဆိုတယ်။ဘာဖြစ်လို့လဲဆိုတော့ တရိษံဘုရားကြည့်လေအညမညခါရိကာဒုလခါရိကာအချင်းချင်းသတ်စားတယ်အာမရှိတဲ့ကောင်းကိုအာရှိတဲ့ကောင်းစားတရိษံကထမင်းချက်စားတာမှမဟုတ်ဘဲနဲ့သတ်စားတာအဲ့သူမတတ်နိုင်စားမှာမဟုတ်လေသူတတ်နိုင်မှစားရတာအဲ့တိစ္ဆာန်ကောင်းတွေသတ်စားနေတယ်ဆိုတာကိုယ်အိမ်ကိုယ်အိမ်မှာပဲကြည့်လိုက်ဦးအိမ်မြောင်လေးတွေကသူ့ရဲ့အားငယ်တဲ့ သေးငယ်တဲ့အကောင်လေးတွေတတ်စားနေတာပဲလေသူချက်ပြုတ်စားတာမှမဟုတ်ပဲနဲ့တတ်စားနေတာပဲတခါအိမ်မြန်ကိုလည်းသူကြည်တဲ့ကောင်သူတွေ့ရင်တတ်စားသွားမှာပဲအဲ့လိုပဲတရိစ္ဆာန်ဘဝဆိုတာချင်းချင်းစားတယ်အားမရှိတဲ့ကောင်ကိုအားရှိတဲ့ကောင်ကတတ်စားတယ်ဆိုတာအဲ့တော့တရိစ္ဆာန်ဘဝဟာပြန်တက်ဖို့တော်တော်ခက်တယ်ကောင်းတာလုပ်တာတခုမှမရှိဘူးသူဆိုလိုတာပေါ့နော် အော်ငရဲရောက်သွားရင်လည်းငရဲဒုက္ခအမှန်တန်ကြီးမာတော့ကောင်းတဲ့စိတ်ဝင်ဖို့တော်တော်ခက်တယ်။အဲ့တော့အပယ်လေးပုံရောက်သွားတဲ့ပုဂ္ဂိုလ်တယောက်ဟာ ပြန်ပြီးတော့ခေါင်းမောဖို့ဆိုတာတော်တော်ခဲနေလို့ဆိုလိုတယ်ပေါ့။အဲ့ဒါလို့တံပတ္တိအနုဘုဒ္ဓဝါနာထေဝေတုမနုစေတုစာတပ္ပထဒုက္ခိတာဟုတ်တော်အနေကကပ္ပိန်တုတန်တရေကဘာဝေါပြောင်များစွာ လူဘဝရောက်ရောက်နတ်ပြည်ရောက်လိုက် လူဘဝရောက်လိုက်စိတ်စိမ်ချမ်းသာတွေခံစားပြီးရောက်တဲ့ဘဝတိုင်းမှာသူကချမ်းသာဒုက္ခခံစားရတယ်တဲ့ဒါသူ့ဘဝဇာကြောင့်သူကသူပြန်ပြောင်းပြီးတော့ပြောတာကဲပါရမီဘဝကဒါကရှေ့ပိုင်းကပါရမီဘဝနောက်သူထူးခြားတဲ့အချက်တွေကိုပြောမလို့ဧကန္တုဒိတောကပ္ပေ ကဘာတသိန်းတုန်းကပါရမီဖြည့်လာတဲ့ပုဂ္ဂိုလ်ဟာကဘာဆိုတာလွန်လွန်လာတဲ့အခါကျတော့တသိန်းမဟုတ်ဘူး60နဲ့တကဘာ60တကဘာမြောက်အချိန်ရောက်လာတဲ့အခါမှာလူလောကမှာဝိပဿီဆိုတဲ့မြတ်စွာဘုရားပွင့်တယ်။ဟောဒီကြားထဲမှာလည်းဖရာတွေပွင့်တာရှိတယ်။ ကဘာတသိန်းနောက်မှပွင့်တဲ့ဖရာတွေရှိသေးတယ်အဲ့တော့60ရကဘာမြောက်မှာတော့ဝိပဿနာဆိုဖြတ်ပွင့်တယ်ဧကနုဒိတောကပ္ပိဝိပတိလောကနာယကောဥပ္ပစ္စည်းစာရုဒတနောသဗ္ဗဓမ္မဝိပတကောတရားခတ်သိမ်းကိုရှုမြင်သုံးသပ်တော်မူတဲ့တင့်တယ်တပ်ပဲကြီးညိုပွဲရှိတဲ့ ဝိပဿနာမြတ်စွာဘုရားဟာတဲ့60ခုဟာတော့ကပွင့်ပေါ်ခဲ့ပါတယ်တဲ့တမဟံလောကနာယကံဥပိတဝနရတာတထေကံကောင်းခြင်းတော့ဝိပဿနာမြတ်စွာဘုရားပွင့်တဲ့အချိန်မှာသူလူဘဝရဝိပဿနာမြတ်စွာဘုရားကိုစိကတ်ခဲ့တယ်ဓမ္မံပဏိတံသုတ်တဝါနာပပ္ပစိအနာခာရိယာ ဝိပဿနာမြတ်စွာဘုရားရဲ့တရားဓမ္မကိုနာရတော့သာသနာပေါင်းဝင်ပြီးတော့ဘိက္ခုနီမှာဝတ်ခဲ့တယ်တဲ့အဲ့တော့ဟောအဲ့ဝိပဿနာမြတ်စွာဘုရားကတက်တန်းနဲ့ပြောမယ်ဆိုရင်8000တန်းမှာပွင့်အသက်8000တန်းမှာပွင့်လူတွေလည်းအဲ့ရောအသက်8000ခြေကြတယ်သူဟာဝိပဿနာမြတ်စွာဘုရားရဲ့တရားကိုနာရတဲ့အခါကျတော့တရားတရားတွေဖြစ်ပြီးတော့ဘိက္ခုနီမှာဝတ်ခဲ့တယ်တဲ့ တတဝန္တသဟတာနိတတဝိရတသာသနိဝိပဿနာမြတ်စွာဘုရားရဲ့သာသနာတော်မှာသူအနှစ်တသောတရားထုတ်ခဲ့တယ်။ဗြဟ္မစရိယံစရိတဝနာယုတ်တယောဂဘောဓုတာမြတ်တော်ချင်းချင်းတို့ကမ္မဋ္ဌာန်းထုတ်လို့ဖရာတရားတော်တွေကိုနိုင်မှတ်သားတဲ့ဘောဓုတာတွေအများကြီးရခဲ့တယ်တဲ့အဲ့တော့စတင်ခဲ့တယ်လို့ဆိုလို့တယ်။အဲ့တော့ထူးထူးခြားခြား ပစ္ဆယကာရခုတလာသူစိတ်ဝင်စားတော့ပရိစ္ဆသမုပ္ပါပစ္ဆယကာရဆိုတာပရိစ္ဆသမုပ္ပါကိုပြောတာခြေစုပြုပုံချင်းရာအဝိဇ္ဇာကသင်္ခါရကိုခြေစုပြုတယ်သင်္ခါရကဝိညာဉ်ကိုခြေစုပြုတယ်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဆိုတဲ့အကြောင်းတရားတွေရဲ့ခြေစုပြုပုံကိုပြတဲ့ပညာရကိုပစ္စယကာရလို့ခေါ်တယ် အဲ့ဒီပစ္စယကာရမှာသူကကျွမ်းကျင်လိမ့်ပါတယ်တက်မြောက်တယ်ပရိစ္ဆသမုပ္ပါကျွမ်းကျင်တယ်လို့သူတို့ပြောတာစတုသစ္စာဝိတာရတာသစ္စာလေးပါးနဲ့ပတ်သက်ပြီးတော့ရဲရင်ထမြက်တဲ့အသိဉာဏ်နဲ့သူရခဲ့တယ်နိဗ္ဗုဏစိတ်တကတိကာသူ့ရဲ့အသိဉာဏ်ဟာသိမ်မွေ့ဆူးရှပြီးတော့စိတ်တကတိကာဆန်းဆန်းကြဲကြဲတရားကိုသူများနားလည်အောင်ဟောပြောနိုင်ခဲ့တယ် အဲ့တော့ဓမ္မဂတိကလည်းလုပ်ခဲ့တယ်လို့ဆိုတဲ့အဓိပ္ပာယ်ပေါ့နော်တတ္ထုသာသနာကာရိကာမြတ်စွာဘုရားရဲ့အဆုံးအမဘုရားသာသနာတော်တိုးတက်အောင်သူကအထုတ်ခဲ့တယ်ဝိပဿနာမြတ်စွာဘုရားလက်ထက်မှာပါရမီဘဝကျိုးစားအထုတ်ခဲ့တာတွေကိုပြန်ပြောတာအဲ့ဒီမှာထူးခြားတာပစ္စယကာရကုသလာဆိုတာပရိစ္ဆေသမုပ္ပါဒ်နဲ့ကျွမ်းကျင်နေပါတယ်ဆိုတာဟာ ကောရမဘုရားလက်ထက်ဒီဘဝခေမထေရီဘဝရောက်တော့လေသူဒါကျွမ်းကျင်တာဖြစ်ပါအဲ့တော့ကျွမ်းကျင်တဲ့အတတ်ပညာအသိပညာဆိုတာဟာဘဝကစီးပူးအထုတ်ခဲ့တာကြောင့်ဖြစ်တာလူတွေဟာဒီပညာရမှထူးချွန်တယ်ဆိုတာအဲ့ဒီပညာရကိုတိတ်ကလည်းလောက်ခဲ့ဘူးတဲ့သူတို့ဆိုလိုတာပေါ့နော်အဲ့တော့သိပညာဆိုတာပျောက်သွားတာမဟုတ်ဘူးတိုးတက်ဖြစ်ပေါ်လာတာဖြစ်တယ်အဲ့တော့ ဘိက္ခုနီဘဝကနေပြီးစွတ်တည်တဲ့အခါမှာတတောစွတဟံတုတိတံဥပပန္နာယတတိနီအဘိဘောမိတဟိအင်းကြီးဗျာမစာရိပလေနဟံအဲ့ဒီဘိက္ခုနီဘဝကနေပြီးစွတ်တည်သွားတဲ့အခါတကယ်ကိုချမ်းရန်စီစဉ်ကြီးမားတဲ့နတ်သမီးဖြစ်ပြီးတော့တုတ်တိတာဘုံမှာဖြစ်ရတယ်တဲ့ အဘိဘောမိတဟိအင်းကြီးဗျမစာရိပလိနာသူဟာမြတ်သောအကျင့်ကိုကျင့်ခဲ့တဲ့စွမ်းအားကြောင့်သူများတွေကိုသူများတွေတဲ့တာလွန်တယ်လို့ဆိုလို့သူများတွေကိုလွှမ်းမိုးထားနိုင်တယ်လို့ဆိုဘာတွေနဲ့လွှမ်းမိုးတာတော့ဆိုရုပ်ဆင်းနဲ့လဲသူများတွေလှတယ်အတန်လဲသူများတွေကောင်းတယ်အနရတာအထီတွေ့အလုံးသူများတွေသားတယ်အာယု သက်တမ်းနော်ဝဏအစင်းယတချမ်းရန်ကြောသောဒုက္ခချမ်းသာအာရိပတိယဆိုရမှုဆိုရအဲ့ဒီအချက်တွေနဲ့လည်းသူများတဲ့ကိုလွှမ်းမိုးထားနိုင်တယ်လို့ပြောတယ်။အဲ့တော့လောကမှာသူများတဲ့သားတဲ့ဆိုတဲ့ပုံကိုယ်တွေရှိခဲ့တယ်။လူချင်းရှင်လိုက်ရင် ပစ္စည်းဥစ္စာအရေးအတွက်သားတဲ့ရုပ်အစင်းသားတဲ့ချမ်းသာကြွယ်ဝမှုတွေသားတဲ့ ပညာသားတယ်ဆိုတာရှိတယ်သူလည်းအဲ့ဒီလိုဗြဟ္မစာရီလို့ခေါ်တဲ့ဖေကုဏီမဘွားရဲ့ရှင်းသုံးခဲ့တဲ့ကုသိုလ်ကောင်းမှုတွေကြောင့်သူများတဲ့တာလွန်တဲ့အနေအထားတစ်ခုရတယ်တဲ့ယထယထုပပန္နာဟံမဟာဘောဂမဟာတနာပေရာဝိနိသီလဝတိဝိနိတပရိသပိစာအဲ့တော့သူဟာဘေဘွားဖြစ်ဖြစ်တဲ့ သူကောင်းတဲ့အခြေအနေတွေကဘာလို့ဆိုဘယ်ဘဝရောက်ရောက်တဲ့သူဟာစီဘစီစဉ်ဥစ္စာများကြွယ်ဝတယ်တဲ့ဥစ္စာဒနာပေါ်များတယ်တဲ့ပညာရှိတယ်တဲ့ကိုချင်းတရားကောင်းတယ်တဲ့သူနောက်နောက်လိုက်တော့ပါအချမ်းရံတွေကလည်းပဲလိမ္မာရင်ကြီးကြတယ်တဲ့အခုကိုနောက်ကတူတွေကကိုထော်လောကန်းလန်းလို့ရင်အဲ့ဒါကိုမကောင်းတဲ့အကုသို့ကိုခံရတာပဲဒါ နော်အသူတို့ပြစ်မဟုတ်ဘူးနော်ကိုယ်ပြစ်ပဲအဲ့ဒါကိုယ့်ရဲ့အတိုင်းဝိုင်းကကိုယ့်ပေါ်မှာဟိုဆန့်ကျင်ဘက်လုပ်တယ်ဆိုတာကိုယ့်အပြစ်ပဲအကယ်၍ကိုကောင်းခဲ့တယ်ကိုကောင်းတာလုပ်ခဲ့တယ်ဆိုရင် ကိုယ့်ရဲ့အတိုင်းဝိုင်းကကိုယ့်ကိုအမြဲတမ်းရှူချိုးတယ်မျက်နှာမော့ကြည့်ပြီးတော့လေးစားကြတယ်ကိုလေးစားတယ်ဆိုတာ ကုသိုလ်ကောင်းမှုရဲ့အကျိုးတစ်ခုပဲကိုယ်မလေးစားဘူးဆိုလို့ရှင်ဒါကိုလုပ်ခဲ့တာအပြစ်ရှိလို့ပဲဒီလိုမှတ်ရဝိနိတပရိတပိစာသူပိဋကတွေကအလိုလိုဆုံးမလို့မဟုတ်ဘူးပိဋကတွေကအလိုလိုကိုလိမ္မာရင်ကျေးတဲ့လူတွေသူစီရောက်တယ်သူ့ကိုထော်လောကန်းလန့်လုံးမဲ့လူသူစီမရောက်ဘူးမိဘတွေလည်းသာသမီးကထော်လောကန်းလန့်လုံးတဲ့ဇာတာကိုအပြစ်ပဲ သာသမီတွေအပြစ်မဟုတ်ဘူးကိုလုတ်ခဲ့တာတွေမှားယွင်းလို့ကိုယ်ထော်လော်ကန်လန်လုပ်တယ်လို့ပဲတွေ့ရမှာနော်အဲ့တော့ဒါနကောင်းမှုကိုတက်ကိစ္စတယုတ်တသိလုတ်ခဲ့လို့ရှိရင်ကိုမိကိုသားသမီးကကိုဘယ်တော့မှပြန်မပြောဘူးတဲ့ကိုစကားကိုနားထောင်တယ်ကိုပေါ်မှာယူချိုးတယ်အဲ့လိုမဟုတ်ဘဲနဲ့မယုံမသိလှူဒန်းခဲ့တဲ့ဒါနကောင်းမှုရဲ့အကျိုးပေးပြီဆိုရင်တော့ထော်လော်ကန်လန်သမားနဲ့ပဲတွေ့မှာပဲဘူးနဲ့ဘောက်ဆိုတာဒီပေါ့ အဲ့လိုပဲဖြစ်တတ်တယ်တဲ့ကိုယ်စကားကိုနားထောင်တယ်ဆိုတာနားထောင်တာနားမထောင်တာနားထောင်သူနားမထောင်သူရဲ့အပြစ်မဟုတ်ဘူးတဲ့ကိုလုံးခဲ့တဲ့ကံပဲတဲ့ဒါလည်းတတိထားစရာတော့ကောင်းတယ်နော်ဒုတိယများသောအားဖြင့်သူများပဲပြစ်တင်တဲ့ကိုယ့်ကိုပြစ်တင်တာသိမရှိဘူးအဲကြောင့်မို့ဝေဖန်စရာရှိရင်ကိုယ့်ကိုပဲဝေဖန်ကိုယ့်ကိုပဲပြစ်တင်သူများကိုပြစ်မတင်နဲ့တော့အဲ့တော့ ငါမကောင်းခဲ့ဘူးဆိုတာလေးကိုကိုယ့်ကိုမှတ်ထားအောင်ကိုဒုက္ခရောက်ရင်အင်းငါတစ်ချိန်တော့မကောင်းခဲ့လို့ပဲဒုက္ခဒုက္ခနဲ့တွေးလို့ရှင်ငါမလို့မဟုတ်တာတွေလုပ်ခဲ့လို့ခုခံရတယ်လို့ဒီလိုပဲတွေးရသူများတော့အပြစ်တင်ရင်တော့အကုသိုလ်တွေထပ်ပိုးလာအောင်ပါဘူးအဲ့ဒါဒီမှာကြည့်ရင်လည်းအဲ့ဒီသဘောတရားပေါ်တယ်မေတာဝိနိသီလဝတ္တိသူကဘယ်ဘဝရောက်ရောက်တဲ့ ပညာထက်မြက်တယ်တဲ့ကိုချင်းတရားကောင်းတယ်သူနဲ့အတူနေတဲ့ပုဂ္ဂိုလ်တွေကလိမ္မာရင်ကျေးကြတယ်သူပိဋကတ်တွေနောက်လက်တွေကလိမ္မာရင်ကျေးကြတယ်ပဝါမိတေနကမေနယောဂိနစိနသာသနေသဗ္ဗသမ္ပတ္တိယောမရှံသူလည်းပါမနာတော့ပြီဟာအဲ့ဒီကုသကောင်းမှုတွေကြောင့်သူဟာမြတ်စွာဘုရားသခင်ကိုရမရဲ့သာသနာမှာတဲ့ စီပါဥစ္စာတွေပြည့်စုံမှုတွေနဲ့ဖြစ်ရပြီးသူ့လဘမနသောပိယသူစိတ်စိတ်တိုင်းကြတဲ့အရာတွေသူ့မှာအလွယ်တကူရတယ်လူဆိုတာတခါတလေကိုရတာကိုစိတ်တိုင်းကြကြမှာကြတာလေအဲ့တော့သူကကုသိုလ်ကောင်းမှုလုံးသည့်အတွက်ကြောင့်သူစိတ်တိုင်းကြတာတွေပဲသူရတယ်ယောပိမေပဝတိဖတ္တာ ယထယထခတယပိဝိမာနေတိနမံကောစီပฏิပတိပလေနမေဒါလည်းမျိုးသမီးတွေမှတ်သားစရာတော်တော်ကောင်းတယ်နော်ရောပိမေဘဝတိဖတ်တာသူလူဖြစ်တဲ့ဘဝဆိုတာအိမ်အောင်ပဲဆိုတာရှိတတ်တယ်လေယထယထကထာယပိယထတထကထာယပိဘယ်ဘဝရောက်ရောက်သူ့ရဲ့အိမ်အောင်ပဲဟာတဲ့သူ့ကိုဘယ်တော့မှဟော အနိုင်မကျင့်ဘူးတဲ့နော်သူမကြိုက်တာဘယ်တော့မှမလုပ်ဘူးတဲ့နာမံကေစီဝိမာနေတိနာမံကောစီသူ့ကိုထင်သေးမြင်သေးဆက်ဆံတာမလုပ်ဘူးတဲ့ချင်းညနာနာဆက်ဆံတယ်ဒါမျိုးသားသူ့ကိုချင်းညနာနာဆက်ဆံတာပဲတွေ့ရတယ်အဲ့ဒါဘာကြောင့်လဲဆိုပฏิပတ်တိပလေနာမေသူကောင်းခဲ့တဲ့အချင်းစရိုက်တွေကြောင့်ပဲ သူ့ရဲ့အမျိုးသားသူ့ပေါ်မှာကျဉ်းကျဉ်းနာနာဆက်ဆံတာဖြစ်တယ်ဆိုပြီးတော့သူ့ရဲ့အတိတ်ဘဝစာကြောင်းတွေကိုခေမထေရီမကယခုလိုပြောပြတာဒါက60တဲ့ကဘာတဲ့ကဝိပဿနာဆောဖျားလက်ထက်မှာစပြီးတော့သူဖြစ်ခဲ့တဲ့ဒီနောက်ပိုင်းတွေကိုပြောတာဖြစ်သေးတယ်အဲ့တော့နောက်ရက်တွေကျတော့ ဒီဗဒ္ဒကဘာမှာ तू လူဖြစ်ခဲ့ပြီးတော့ကုသိုလ်ကောင်းမှု လုပ်ခဲ့တဲ့ပါရမီဘဝတွေကို तू ဆက်လက်ပြီးတော့ပြောင်းမှာဖြစ်တယ်။တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့ခေမာထေရီမဤပါရမီဘဝနဲ့နောက်ဆုံးနေ့ရက်များအကြောင်းကိုခေမာထေရီမကိုယ်တိုင်နောက်ဆုံးအချိန်မှာဟောပြောခဲ့လို့သူ့ဘဝဇလန်းတွေကို သူ့ဘဝအကြောင်းတရားတွေကိုပြည့်ပြည့်စုံစုံ သိရှိကြည်ညိုကြရသဖြင့် မိမိတို့ဘဝမှာလည်းပဲဘဝသင်ခန်းစာတွေရလို့ကိုဘဝကိုကိုစိတ်တိုင်းကြဖြစ်အောင်ပုံဖော်နိုင်တယ်ဆိုတာသိရှိတဲ့အခါမှာကုသိုလ်ကောင်းမှုလုပ်ဖို့မမေ့ကြပဲစ조사အားထုတ်နိုင်ကြပါစေကုန်သတည်းသာ